955ခုနှစ်လူတော်ဝဟကောသာတိကရ1383ခုနှစ်ဘုရဝတ္တန္တမူလရာသီတော်တရင်လာသံရှိရနေယနေ့ရှင်မင်းဝန်သန္တရိကာတို့ဓမ္မသာဝနာကုသိုလ်တို့လာရောက်ရှိပူကြတဲ့ဓမ္မမာမကတရားလိုလားကြတဲ့ယောဂီတော်ရှင်များ ဘုန်းကြီးမဒါနတရားလူပိလူမာကတော့အင်္ဂုတ္တရနိကေမှာလာတဲ့အင်္ဂုတ္တရနိကေဒုတိယမေတ္တာသုတ်မှာလာတဲ့ဉာဏ်မဝိဟာရတရားတော်ဘာတရားတော်လဲဒီတရားတော်ကိုဘုန်းကြီးတို့သောင်းမုံလားခွေလေးကဘုန်းကြီးစပြီးဟောခဲ့ပါဒီဓမ္မဝိဟာရတရားတော်ကိုသောင်းမုံလားခွေလေးကစပြီးဟောခဲ့ ဓမ္မဝိဟာရမြတ်သောနေထိုင်ရေးတရားဘယ်လိုနေထိုင်ရေးလဲဒီမြတ်သောနေထိုင်ရေးတရားဒီတော့ဓမ္မဝိဟာရတရားကဘယ်နှပါးရှိတာလဲ၄ပါးမေတ္တာကရုဏာမုဒိတာဥပေက္ခ အာလုံးမေတ္တာနဲ့သတ္တဝါတွေပေါ်မှာမိမိတို့ပဲချမ်းသာစီလိုတဲ့စိတ်ထားမျိုးထားပြီးချမ်းသာကြပါစေလို့မေတ္တာစိတ်လေးထားပြီးပွားနေလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲတကယ်မြတ်သောနေထိုင်ခြင်းပဲမိမိရဲ့ပေါက်ကဒုက္ခရောက်နေတဲ့ပုဂ္ဂိုလ် အဲဒီမှာဒုက္ခရောက်နေကြတဲ့ပုဂ္ဂိုလ်များကိုခြင်းစာတရားနဲ့သနာကျင်လာတဲ့စိတ်ကလေးနဲ့အားလုံးပေါ်မှာဒီစိတ်ကလေးထားပြီးပွားနေမယ်ဆိုရင်ဘယ်လိုနေထိုင်တာလဲညတ်တော်နေထိုင်ခြင်းပဲကရုဏာပွားမုရိဒာဆိုတာကမိမိဖြစ်ဂုဏ်အားဖြင့်ပစ္စည်းအားဖြင့်ပညာအားဖြင့်စသည်ပေါ့ အဲတော့မိမိရဲ့အချက်ကပုဂ္ဂိုလ်ကိုယ်ရဲ့ပြည့်စုံချမ်းသာတဲ့ပုဂ္ဂိုလ်ကိုချမ်းသာမြဲချမ်းသာကြပါစေ။ဝမ်းမြောက်ကြည်သာစွာနဲ့နှလုံးသွင်းနိုင်တဲ့စိတ်ဓာတ်မျိုးနဲ့နေမယ်ဆိုရင်ဘယ်လိုနေထိုင်တာလဲ။အဲ့ဒီစိတ်လေးနဲ့လည်းနေထိုင်ဖို့ဆိုတာတချို့ပုဂ္ဂိုလ်ကအဲ့လိုကိုမနေထိုင်တတ်ဘူး။ ကိုယ့်ရဲ့နည်းနည်းလေးရှိကပုံသွားပြီဆိုရင်ကိုပဲကြည့်နေရတော့ဖြစ်သူကနည်းနည်းလေးသူကကိုယ်နာမည်နဲ့သူကသူ့နာမည်လေးရှိကပူဇာပေးပြီးပြောလိုက်ပြီးဆိုရင်ကိုပဲဒါတခြားဟာတွေမဟုတ်သေးဘူးနော်နာမည်လေးကိုသူဟာကိုယ်ရှိကပူဇာပေးပြီးခေါ်ခံရပြီဆက်ဆံခံရပြီနေရာပေးခံရပြီဆိုရင်တော့စိတ်ကမကျေနပ်တော့ဘူး ဒါကြောင့်မို့မိမိတဲ့ချက်ကပြည့်စုံတဲ့ချမ်းသာတဲ့အဲဒီပုဂ္ဂိုလ်ဒီပေါ်မှာချမ်းသာခြင်းချမ်းသာကြပါစေပြည့်စုံမြဲပြည့်စုံကြပါစေသူနိုင်ကမ်းနိုင်ကြပါစေပြည်နိုင်ကမ်းနိုင်ကြပါစေစသည်ဖြင့်အဲဒီလိုဝမ်းမြောက်ကြည်သာတဲ့နှလုံးသွင်းပြီးတော့ထားတဲ့စိတ်ထားမျိုးလေးဒါကရုဏာအမုရိတာနောက်ဥပိ္ပခာဆိုတာကတော့သူ့တိုင်းရဲ့ဒုက္ခမင်း ဒါသူတိုင်းနဲ့သူကံပဲသူချမ်းသာနေတာလည်းပဲသူတိတ်ကပြုခဲ့တဲ့ကံခုဒီဘဝမှာသူဆင်းရဲဒုက္ခရောက်တာလည်းသူအတိတ်ကပြုခဲ့တဲ့ကံပဲဒါဒါဥပိ္ပခဆိုတာသဗ္ဗေတ္တာကမ္မပကံသတ္တဝါတွေကကံသားတွေပူပိုင်ဥစ္စာရှိတယ်အဲတော့သူတိတ်ကံပဲလို့ဒီလိုသဘောထားနိုင်ခြင်းဟာဒါဥပိ္ပခာ ပွားတာပါပွားတာလေအေးအဲ့ဒီဘုန်းကြီးတို့ယောဂီများမေတ္တာဒုက္ခမုရိဒဥပိ္ပခာဆိုတဲ့ဒီဇမတုတရားတွေဇမဝိဟာရတရားနဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲဒီမြတ်သောနေထိုင်ခြင်းနဲ့အဲ့လိုနေထိုင်နိုင်ဖို့အတွက်ဘုန်းကြီးရှင်းတဲ့ဘက်ကဘုန်းကြီးဒီဇမဝိဟာရတရားလေးကိုစပြီးဟောခဲ့တယ်ဒီနေ့လည်းပဲအဲ့ဒီ အထက်ကိုပဲဆက်ပြီးတော့မေတ္တာဘာဝနာပွားတဲ့အခါမှာဘုန်းကြီးတို့920ဖြစ်သွေမေတ္တာပွားဖို့မျိုးရှိတယ်။မေတ္တာပွားတဲ့အခါမှာဘယ်လောက်တည်းလဲ။ဒီအဲ့ဒီ920သွေ928သွေသောမေတ္တာပွားဖို့မျိုးကိုဒီနေ့အဲ့ဒီမေတ္တာပွားဖို့ကရုဏာပွားဖို့မုဒိတာပွားဖို့ဥပေက္ခပွားဖို့ဒါလေးတွေကိုပွားပြီးပွားတဲ့ တရားဒေသနာတော်လေးကိုဘုန်းကြီးတို့ဒီနေ့ဟောကြားပေး။လောကီများလည်းပဲဒီမေတ္တာကရုဏာမုဒိတာဥပေက္ခာဒါလေးတွေပွားနိုင်ပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာချမ်းသာမှုကြီးမရဘူးလား။ဒီလိုဓမ္မစုတရားဓမ္မဝိရဒတရားနဲ့နေမယ်ဆိုရင်လူရောမချစ်ဘူးလား။နတ်တွေလည်းမချစ်ဘူးလား။မိမိရဲ့ဒီလိုအံကြံစိုးအန္တရာယ်ဆိုရင်အကအွယ်လည်းမရဘူးလား။အကအွယ်တားရှိရဖြစ်တယ်မေတ္တာပွားနေတာ။ မေတ္တာနိတံကရောလောကိသမ္မာပါတုဒုက္ခံကရောမေတ္တာတိကလရံတိဒုက္ခံတုဖုတိတာပဇာလောကေတတဝအလီလီခုမီပေါ်လံလောကရကဘာအတွင်း၌မေတ္တာနိတံကရောမေတ္တာအေဒုပွေပြုပါဝင်ဝေလာမင်းကြီးသည် သမ္မာတ္တဝါတို့၏ဤများစီကိုအသေးရှုံးကကောင်းမွန်စွာဒုက္ခကရောသူလည်းဝန္တာငါလည်းရှင်ပြုံနှလုံးသိဝံလမ်းလာယခုချမ်းသာကိုပြုလျက်ဘာတုယံလည်းကင်းဝေပြီးလည်းမသာအေးရရှုံးမြအသေးထွန်းပပါစေတည်း မေတ္တာသီတရရတိမေတ္တာပွေလျာအေဒဆောင်အယောင်အဝါတို့သည်ဘုဒ္ဓိတာဘုံဘုံလွန်းထုံမွမ်းမလားတွေ့ပြရကုန်သောသတ္တကဝဖြစ်ပွေပြီးပြီး၌ဒီနေများစွာသတ္တဝါပေါင်းတို့သည်ဒုက္ခတုကိုယ်စိတ်ဤကပြီးရန်ကွာ၍ ဝမ်းသာတကွာချမ်းသာကြပါစေကုန်တည်းကိုယ်စိတ်နှပြဘေးရန်ကွာချမ်းသာကြပါစေ ကိုယ်ဒီချမ်းရှင်လန်းကြပါစေယံ တာသီတနာရံတိမေတ္တာပွေလျာအေတဆောင်အယောဝါတို့သည်ကိုတိကာခုံဘုံလွှမ်းထုံမွမ်းမလားတွေ့ကြကုန်သောပဇာကဗကေဝေအပြည့်ပြည့်၌ဒီနေများစွာတတ္တဝါမှန်သမျှတို့သည်ဒုက္ခတုကိုယ်စိတ်ဧကပိယံကွာ၍ ဝမ်းသာတကွာချမ်းသာကြပါစေကုန်တည်းယခုလိုအာလုံးတူပေါ်မှာတူအာလုံးသတ္တဝါမေတ္တာလေးတွေအုံးနဲ့ပြီးထားကြမယ်ဆိုရင်ကမ္ဘာလောကကြီးတစ်ခုလုံးဟာငြိမ်းချမ်းမှုမရနိုင်ဘူးလားကမ္ဘာလောကကြီးထဲမှာဒီလိုမေတ္တာတွေမထားနိုင်ကြလို့ ကမ္ဘာလောကကြီးတစ်ခုလုံးဟာဖြစ်ပွဲဖြစ်နေကြတယ်မိသားစုတွေမှာလည်းပဲမအေးချမ်းမှုဆိုတာမေတ္တာမထားနိုင်ဘူးမိမိတို့ရှင်မျိုးစုတွေမှာလည်းပဲတူနဲ့တူမအေးချမ်းရဘူးအဆင်မပြေဘူးဆိုတာလည်းပဲဗာမထားနိုင်တာလေမေတ္တာမထားနိုင်ကြလို့မိမိတို့ရက်ွယ်အတွင်းမှာမျိုးရွာအတွင်းမှာမျိုးနယ်အတွင်းမှာနိုင်ငံတိုင်းအတွင်းမှာနိုင်ငံတော်မှာကမ္ဘာမှာအားလုံးတနိုင်ငံနဲ့တနိုင်ငံဆစ်ဖြစ်နေကြတယ်ဆိုတာဟာမေတ္တာထားနိုင်လို့လားမထားနိုင်ဘူး ဒီတိုင်းသာမြတ်စွာဘုရားဟောကြားတဲ့ဒီပြမစုတရားဓမ္မဝိဟာရတရားလေးနဲ့နေကြတယ်ဆိုပါရင်ကဘာကြီးအားလို့မငြိမ်းချမ်းဘူးလားဗျာကဘာငြိမ်းချမ်းရေးရနိုင်လေဒီဓမ္မဝိဟာရတရားတကယ့်ငြိမ်းချမ်းရေးတရားပဲဘာတရားလဲတကယ့်ငြိမ်းချမ်းရေးတရားပါဒါကြောင့်မို့အားလို့တစ်ခုပေါ်မှာတစ်ခုမေတ္တာလေးကြီးထားမေတ္တာလေးကြီးပွားမယ်ဆိုပါရင်မေတ္တာတရား အလျာအနံမရှိပေမဲ့အပွားအပြန်မရှိဘူးလားရှိနေတယ်ကိုကသာမေတ္တာလေးထားကြည့်ပါဘုန်းကြီးတို့ယောဂီများတခုပေါ်မှာတခုဒီခါလေးကိုယ့်ရဲ့ကြည့်တဲ့အခါမှာတောင်းမဲ့တကယ်ကိုမေတ္တာစိတ်လေးနဲ့အဲဒီပုဂ္ဂိုလ်ကိုကြည့်ကြည့်ပါသူစီရလည်းပဲကိုယ့်ကိုတခါအပြုံးလေးနဲ့ပြန်ပြီးတော့ကိုယ့်စီကိုပြန်ပြီးတော့တုံ့ပြန်လာပါလေ ကိုကမြတ်တရားတင်းတင်းလေးနဲ့တခါနဲ့အပေါ်လေးကြီးတခါသွားပြီးတော့သူ့ကိုဆက်ဆံလိုက်လို့ရှိရင်သူ့ဘက်ကလည်းပြန်ပြီးတော့တုံ့ပြန်လာတာဒီတိုင်းနဲ့တင်းနေတယ်ပြန်တုံ့ပြန်လာကိုယ့်ဘက်ကမေတ္တာလေးနဲ့သွားလာရင်သူ့ဘက်ကလည်းမေတ္တာနဲ့ပြန်လာဘုန်းကြီးကိုယ်လိုရေးခုရှိတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မလေးဆရာတော်ဘုရားကြီးဆရာတော်ဘုရားကြီးစိတ်ကုံဓာတိရရောရှိရခင်ကဒီနောက်သူပေါင်း1900ကျော်ရှိပါတယ် ဆရာတော်ဘုရားကြီးရဲ့တတိယရွာအင်မတန်ကြီးမားတဲ့ရွာကြီးပါအခုဆိုရင်အင်းကြီး2000ကျော်လောက်ရှိနေပြီထင်ပါတယ်အဲ့ဒီရွာကိုပေးရှိပါတယ်ဈေးကန်းရှိပါတယ်နောက်ပြီးတော့ကင်းဟိုဘာကွန်လဲဆိုရရဲ့အဲကင်းကတဲ့ဆိုတာလည်းရှိပါတယ်စောက်ရှောက်ပြပါတယ်နဲ့အကုန်လုံးရှိပါတယ်ဆရာတော်ဘုရားကြီးရဲ့တတိယရွာရကန်းနဲ့တောင်တူလုပ်ငန်းလုပ်ကြပါ အလုံးဟာရကန်းလုပ်ငန်းကိုလုပ်ကြအများပါဘုန်းကြီးတို့ခုကချင်းလုံးကြီးကချင်းလွယ်အိစသည်ဖြင့်အဲ့ဒီထွက်တဲ့ပစ္စည်းတွေဟာဒါမြကြီးနာကမဟုတ်ပါဘူးဘုန်းကြီးတို့စိတ်ကုံကထွက်တာပါအဲ့ဒီဆရာတော်ဘုရားကြီးရဲ့တတိယတော်ကထွက်ပြီးတော့မှအဲ့ဒီမှာမြကြီးနာကိုပို့ပြီးတော့အဲ့ဒီကနေမှကချင်းလုံးကြီးကချင်းလွယ်အိဖြစ်လာတာနောက်ပိုင်းကျတော့မှအဲ့ဒီကိုတခါရင်စိတ်ကုံကပုဂ္ဂိုလ်ကြီးဟာမြကြီးနာဘက်ကိုသွား သွားပြီးတော့အဲ့ဒီမှာတစ်ခါရကန်းစင်တွေထောင်ပြီးတော့အဲ့ဒီမှာတစ်ခါလည်းတချို့ကလည်းရကန်းစင်ကြအဲ့လိုလုပ်ကြပါနောက်တောင်သူလောက်ကြတယ်ရွာကြီးဖြစ်တာအဲ့ဒီရကန်းရွာကြီးဖြစ်တာပြည်စုံရတဲ့ချမ်းသာကြွယ်ဝတဲ့ရွာကြီးတွေပါဖြစ်တာကျောင်းတိုက်ပေါင်း20နဲ့တရားရှိပါဒါပေမဲ့အရှိတိုင်းနောက်တိုင်းဆိုပြီးတော့ကျောင်းတိုက်ကြီးကအရှိတိုင်းမှလည်းကျောင်းပေါင်းများစွာနောက် ရွာရဲ့နောက်ဘက်မှာလည်းကြောင်ပေါင်းများစွာရှိတဲ့နောက်ဘက်ရှိပါဒါပေမဲ့သံဃာတော်များအဲ့ဒီအချိန်ခါကာလတုန်းကညီညွတ်မှုအားနည်းနေပါတယ်အဲ့လိုညီညွတ်မှုအားနည်းနေတဲ့အခါမှာကျေးဇူးရှင်ပါလိဆရာတော်ဘုရားကြီးကိုလည်းပဲသိပြီးတော့ဇွမ်းမှာရှိကြတဲ့ပုဂ္ဂိုလ်များအလေးကလူပြုမှုအမြဲတမ်းနေပါဆရာတော်ဘုရားကြီးကဘလောက်ပဲသူတို့ပေါ်မှာချီးမြှောက်နေပြီမလို့လည်းပဲ ဒီတန်ခါဘက်ကပြန်ပြီးတုံ့ပြန်မှုဟာဖြစ်သက်သက်ပါဒီနေ့မှာတော့ကျေးဇူးရှင်ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးကိုမြင်ရှိပါတယ်ဆရာတော်ဘုရားကြီးဟာအသက်အရွယ်ကြီးရင်လာပြီဖြစ်တဲ့အတွက်ဈာမကြီးဟာလည်းအားနည်းလာအဲလိုအားနည်းလာတဲ့အခါမှာဆရာတော်ဘုရားကြီးသိခွန်ဇာတိရရောနှစ်စဉ်ကြွပြီနဲ့ဒီနှစ်မကြွနိုင်တော့ဘူးလို့ပထမပိုင်းမှာဖြစ်နေပါတယ် ဒါမဲ့ဆရာတော်ဘုရားကြီးကဘုန်းကြီးကိုမေးကြည့်တာဒီနေ့စိတ်ကုန်ကိုဇာတိရရကိုသွားအောင်မှဖြစ်မယ်ရွာပေါ်ရပ်ပေါ်မှာနေပြီသံဃာရေကဆိုရွာသားသံဃာရေကဆိုမိမိဟာအကြီးဆုံးဖြစ်တယ်အကြီးဆုံးဖြစ်တဲ့အတွက်ကြောင့်ရွာမှာအခုလိုရှိနေကြတဲ့ကြောင့်တဲ့ဒီသံဃာတော်တွေ ညင်ညွတ်မှုအားနည်းနေတာလေးတွေအဲ့ဒီဟာလေးတွေကိုစီစီလုံးလုံးနဲ့ဆရာတော်ဘုရားရဲ့ဟောဝါပေးဦးမှာဖြစ်မယ်တကယ်လို့မိမိမရှိတဲ့နောက်ပိုင်းကြံရကြတဲ့ပုဂ္ဂိုလ်တွေကမာဇီဆရာတော်ဘုရားကြီးကတို့ရွာသားဖြစ်ပေမဲ့လို့တို့ရရွာဒီတန်ဃာတွေပေါ်မှာဆရာတော်ဘုရားကြီးကဘာမှအဆုံးအမဟောဝါဒမပေးခဲ့ပါဘူးဆိုတဲ့နောက်သမိုင်းကြီးကျမ်းနေနေလေ အဲ့တော့ဒီနှစ်တော့မကြမ်းပါလေရောက်အောင်သွားမှဖြစ်နေအဲ့တော့ဘုရားကြီးဘုန်းကြီးကိုမြင်ရှိပါအဲ့လိုရောက်အောင်သွားမှဖြစ်နေဆိုတာဒါကြောင့်ဘုရားဘုန်းကြီးအတိမပေးသေးပါဘူးလုံးဝအကြောင်းကြားပါတရင်ဝါလာရှိလို့တောင်မုံပွဲပြီးပြီဆိုတဲ့အခါကျတော့မှဆရာဘုရားကြီးစိတ်ကုန်ဇာတိရရောဒီနေ့ကြွလာမယ်ဆိုတဲ့အကြောင်းကိုအကြောင်းကြားလိုက်ပါယနေ့ပြည့်ရဲ့ဆရာတော်ဘုရားကြီးကြွမယ် ဆရာတော်ဘုရားကြီးကအဲဒီပြောပြတဲ့အချိန်ကစပြီးတော့အထူးအာယုံပြုပြီးတော့ဇတိရဲ့ရောမှာရှိကြတဲ့အာလုံသံဃာတော်များပေါ်မှာမေတ္တာပွားတော်မူတယ်။ပါပွားတာ။ဆရာတော်ဘုရားကြီးအထူးအထူးမေတ္တာပွား။ဟိုတော့ကလည်းပွားတာ။သို့တော်ခုအထူးမေတ္တာပွားအဲ့ဒီပေါ်မှာအာယုံပြုပြီးတော့အဲ့လိုဆရာတော်ဘုရားကြီးတင်းမှလာကျွတ် ခေခွန်ဇာတိရရောမှာဒီနေ့နောက်နှစ်တွေနောက်နှစ်တွေဆိုတာလည်းပဲသိရကြီးရင်ကြီးဖြစ်တဲ့ဆိုရောက်ချင်မှရောက်တော့မယ်။အဲတော့ဒီနေ့တော့ရောက်အောင်ကြွမယ်ဆိုပြီးတော့အကြောင်းကြားလိုက်တဲ့အခါကလည်းကြတော့ကိုတော့ကရတော်ဘုရားကြီးပေါ်မှာအေးဆက်တဲ့အလေးကလေးအထူးမပြုကြတဲ့အဲ့ဒီခေခွန်ရွာမှာရှိကြတယ်အာလုံးကံနာတော်ကြီးအဲညညွတ်သွားလိုက်တာဘယ်လိုညညွတ်တော်မလဲမသိဘူး။ဘုန်းကြီးတို့ ရှင်သူဘူတိမထေရကြွတဲ့နေရာတိုင်းနေရာတိုင်းမှာနတ်တွေကဟိုတုန်းကကွဲပြားနေကြပြီမဲ့လို့လည်းပဲရှင်သူဘူတိရဲ့မေတ္တာထားကြောင့်နတ်တွေပါဖြစ်သွားတယ်။အားလုံးညီညွတ်သွားတော့အားလုံးနေထိုင်ကြတဲ့ပုဂ္ဂိုလ်တွေမချမ်းသာဘူးလား။အဲဒီလိုနတ်တွေချမ်းသာတော့ရှင်သူဘူတိမထေရကြွမှာကိုအဲဒီဝိတ္တကမထေရကြွမှာကိုနတ်တွေကနေလိုလားသလားမလိုလားဘူးလား။မလိုလားတော့ဘယ်မှမကြွစေချင်ကြတော့အဲ့လောက်ဖြစ်သွားတယ် လက်တွေကနေပြီးတော့လူလူလာလာသူတို့နေရာကိုပဲကြွနေပြီရှင်တော့သတင်းသုံးပြီရှင်တော့ကိုကျေးဇူးတော်ရှင်ပါလေဆရာတော်ဘုရားကြီးကိုချိန်လုံးကအရင်နေ့ဒီနေ့ဒီကြွနေတယ်လို့ဘာမှအလေးကလေးမပြုပြစ်စစ်စစ်နေကြတယ်အဲ့ဒီရရောမှာရှိကြတဲ့သံဃာတော်တွေအားလုံးအဲ့ဒီမှာဒီကရရောကဆရာတော်ဘုရားကြီးကြွမယ်ဆိုတော့ရွာမှာရှိကြတဲ့အားလုံးပေါ့လေဟိုခေတ်ကဟိုခေတ်ဝန်ခံကလူကြီးတွေပေါ့အလုံးမြင်နေတိုင်ပင်ပြီးတော့ဆရာတော်ဘုရားကြီးကိုကြိုဆိုဖို့မန္တလေးကို အဲဘယ်ကဘလို့သွားချုံမဲ့ဘယ်ပွဲကြီးကရွှေဘုံမြို့ကနေပြီးတော့ဘယ်ပွဲကြီးရဲ့ပွဲကြီးကြီးအကုန်လုံးဟိုသိနေဟိုသိနေလည်းဘယ်လိုကျူဆိုကြလဲဆိုပြီးတော့ဆရာတော်ဘုရားကြီးကိုကျူဆိုဖို့ညှိနှိုင်းကြတယ်။အဲဒီမှာသံဃာတော်များကိုတော့ကလည်းတခါမှဒီကိုမတောင်းဆိုဘူး။အဲတော့သံဃာတော်များကနေပြီးစိတ်ခုံရွာမှာရှိတယ်။အလုံးသံဃာတော်များကနေပြီးတော့ဆရာတော်ဘုရားကြီးကိုဟိုဝက်လက်များလှတော်ကနေပြီးတော့သူကျူဆိုခြင်းပါလေ။ ဝက်လက်မြို့နယ်ပေါ့ရှီဝမြို့နယ်ဆိုအဲ့ဒီဝက်လက်မြို့နယ်တော့ကနေပြီးတော့ဆရာတော်ဘုရားကြီးကိုကြိုးကြိုးခြင်းပါလေအဲ့တော့ဒီကအပွဲအစည်းကနေပြီးတော့ကားစီစဉ်ပေးမယ်ဆိုရင်လည်းစီစဉ်ပေးပါတကယ်လို့ဒီကစီစဉ်မပေးနိုင်ဘူးဆိုရင်လည်းရေတန်ကအပွဲအစည်းကနေပြီးတော့ပဲမိမိတို့စီစဉ်တဲ့အဲ့ဒီမှာဆရာတော်ဘုရားကြီးကိုရရမှာရှိတဲ့သံဃာအားလုံး20နဲ့တကြောင်ရှိပါတယ် အားလုံးကနေပြီးတော့ဆရာတော်ဘုရားကြီးကိုကျူဆူကြမယ်ဆိုတာဖြစ်သွားတာဆရာတော်ဘုရားကြီးရဲ့မေတ္တာဓာတ်ကြီးအားလုံးရောက်သွားတဲ့အခါကလည်းကြတော့ဘုန်းကြီးတို့အသွားအပြန်ပြန်ပြီးတော့ဆရာတော်ဘုရားကြီးပေါ်မှာကြီးညိုလေးစားမေတ္တာတွေမထားရဘူးလား။ဒါဘုန်းကြီးကကိုတွေ့ပြီ။ဘုန်းကြီးကိုယ်တိုင်အင်တန်အဟောသွားတယ်။အော်ဆရာတော်ဘုရားကြီးရဲ့မေတ္တာတွေတကယ်ရောက်သွားတာပါလားဆိုတာသိသွားတယ်။အဲဒီအလုံးသံဃာတွေကနေကုန်မနေနိုင်တော့ဆရာတော်ဘုရားကြီး အဲဟိုရွှေဘုံမျိုးကကျူးစုံမယ်ဆိုတာကမဟုတ်ဘူးဟိုဝက်လက်ရွှေဘုံနေဇက်ကနေသွားပြီးတော့ကျူးစုံရသည်ဆိုပြီးတော့အဲဒီမှာနေဇက်ကနေကျော်သွားပြီးတော့ကျူးစုံကြတယ်အဲဒီလိုမေတ္တာတရားတွေဒီအလျားမရှိပေမဲ့သွားပြန်ရှိတယ်ဆိုတာဒါကြောင့်မိမိတို့အချင်းချင်းအဆင်မပြေမှုလေးတွေဖြစ်လာလို့ရှိရင်တခုပေါ်မှာတခုမေတ္တာလေးထားလိုက်လို့ရှိရင်မေတ္တာနဲ့ပြန်ပြီးတော့မတုံ့ပြန်မိဘူးလားညာအေးပြန်ပြီးတော့တုံ့ပြန်လာ ဒါကြောင့်မို့ဘုန်းကြီးတို့ဒီနေ့အားလုံးဒီမှာဒုတိယမေတ္တာဒုတိယမေတ္တာသုံးပါဗျာမဝိဟာရဆိုတဲ့တရားလေးမှာရသော်ဘုရားရှင်ကိုရောင်မြတ်ကြီးကမေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဥပေက္ခာရဲ့ဓမ္မဝိဟာရတရားပဏ္ဏပါမယ်၄ပါးအဲဒီ၄ပါးမှာဘုန်းကြီးဒီနေ့ကမေတ္တာတရားတွေပွားများမယ်ဆိုရင်မေတ္တာအကျိုးတွေဘယ်လိုရတယ်ဆိုတာဘုန်းကြီးဟောခဲ့ပြီးပြောခဲ့တယ် အဲတော့ခုခွန်ကြီးမေတ္တာတရားတွေဟောတဲ့ကာမတရား၄သတင်းရှိပါဘယ်နှသတင်းရှိပါလဲ၄သတင်းရှိပါပါဘုန်းကြီးဝါကောင်းလာစမ်းစပြီးတော့မေတ္တာတုတ်မေတ္တာတုတ်ရဲ့အခြေခံပြည့်ကျင့်ရမေတ္တာပွားများမဲ့ပုဂ္ဂိုလ်ဘာဝနာပွားမဲ့ပုဂ္ဂိုလ်တွေအခြေခံကျင့်ရမယ်အကျင့်တရား15ပါးကဟောခဲ့တာနောက်ပြီးတော့မေတ္တာသုတ္တန်တရားကိုဆက်ပြီးဟောပေးခဲ့တယ်အဲဒီတော့ကမေတ္တာပွားဖို့ဆရာတော်ဘုရားကြီး ကျေးဇူးတော်ရှင်ကြီးပိဋကဓမ္မဗန္ဒာဂါရီကမင်းကောင်းဆရာတော်ဘုရားကြီးရဲ့မေတ္တာပွားပုံနဲ့ဘုန်းကြီးဟောခဲ့တယ်။နောက်ဒီသောင်းဘုရားကဘုန်းကြီးဟောခဲ့တယ်။ဝါကောင်လာကဘုန်းကြီးဟောခဲ့တာ။ဘုန်းကြီးတို့ယောဂီများကိုဓမ္မဝိဟာရတရားဟောတယ်။အဲဒီဓမ္မဝိဟာရတရားဟောတဲ့အခါမှာဘုန်းကြီးမေတ္တာပွားပုံကြီးတောင်မြေကိုကျေးဇူးတော်ရှင်မဟာကန္နာယဆရာတော်ဘုရားကြီးရဲ့ မေတ္တာပွားပုံနဲ့ဘုန်းကြီးဟောနေတယ်။ဒါမေတ္တာပွားပုံကြီးကိုကြည့်နော်မတူလုံးဝမတူဘူးဘုန်းကြီး။ဒီကနေ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့မေတ္တာပွားပုံနဲ့ဒီနေ့ဟောမှာ။ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဓမ္မဝိဟာရတရားတော်ထဲမှာဆရာတော်ဘုရားကြီး928တွင်မေတ္တာပွားပုံအကျေတုံးဟောကြားပေးခဲ့ပါတယ်။ဒါပေမဲ့ဘုန်းကြီးကတော့အချိန်နဲ့ရှိပြီးတော့တဏှာကြီးအတွင်းမှာကိုပဲဒီ928တွင်မေတ္တာပွားပုံလေးကိုဘုန်းကြီးတို့ ောကြားပေးမှာဖြစ်ပါတယ်။အဲတော့ဒီ920စစ်သွေးမေတ္တာဆိုတာလေးဟာဘုန်းကြီးပထမသဗ္ဗေတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပရိယပါဏဓမ္မေတ္တာရဲ့အာယုဘာရဲ့အာယုလဲဟေးဟေးပွားရမယ်အာယုပြုရမယ်အဲဒီမေတ္တာရဲ့အာယုဟာဘုန်းကြီးတို့အယက်မျက်နာဖြင့်မပိုင်းခြားဘူး တရားမျက်နှာနဲ့မပိုင်းခြားဘဲနဲ့ပွားစီတဲ့မေတ္တာဖြစ်တဲ့တွင်အနောဒိတမေတ္တာ။ဘာမေတ္တာလဲလဲ။အနောဒိတမေတ္တာ။အဲ့ဒီမေတ္တာကိုဘုန်းကြီးတို့ဒီမှာသဗ္ဗေတ္တာအလုံးစုံသောတ attva တို့သည်သဗ္ဗေပါဏာအလုံးစုံသောအသက်ရှူသူတို့သည်သက်ရှူနေတဲ့ပုဂ္ဂိုလ်ဤအားလုံးသဗ္ဗေပူဇာ အလုံးစုံသောထင်ရှားဖြစ်သူတို့သည်ထင်ရှားတွေ့နေရတဲ့ပုဂ္ဂိုလ်အားလုံးသဗ္ဗေပုဂ္ဂလာအလုံးစုံသောပုဂ္ဂိုလ်တို့သည်သဗ္ဗေအတ္တဘာဝပရိယပါဏအလုံးစုံသောခန္ဓာကိုအတ္တဘောရှိသူတို့သည်အဲ့ဒီပုဂ္ဂိုလ်တွေကိုဘုန်းကြီးတို့ကမေတ္တာ၄မျိုးနဲ့ပွားအဝေရာဟွန်တူမေတ္တာ၄မျိုးပါဘေးရန်ကင်းကြပါစေ အဘံပစ္စာဟွန်တုစိတ်ချင်းရဲ့ကင်းကြပါသည်အနိကာဟွန်တုကိုယ်ချင်းရဲ့ကင်းကြပါသည်ဒုက္ခိအတ္တနံပရိဟာရံတုကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါသည်ဓမ္မတာပွားလိုက်တာအဲဒီတော့ဒီ၅ပါးကိုကြီးတို့ယောဂီများအယံမျက်နှာချင်းမပိုင်းခြားဘဲနဲ့ ပွားစေတဲ့မေတ္တာဖြစ်တဲ့အတွက်သူကအနောတိတမေတ္တာ၅ပါးဘယ်နှပါလဲဒီမေတ္တာ၅ပါးပိုင်းခြားမှုမရှိဘူးကြမ်းတမ်းမှုမရှိဘူးတတ္တဝါအားလုံးနဲ့ခိုင်တဲ့မေတ္တာအဲဒါမေတ္တာအားလုံးကိုအနောတိတမေတ္တာနောက်တကဩတိတမေတ္တာ။ဘာမေတ္တာလဲလေ။ဟောရိတမေတ္တာဆိုတာကတော့အယံမျက်နာဖြင့်ပိုင်းခြားပြီးတော့ပွားစီတဲ့မေတ္တာ။ ဉာဏ်နဲ့သာဖြင့်ပိုင်းခြားပြီးတော့ပွားတည်တဲ့မေတ္တာဖြစ်တယ်ဆိုရင်ဟောတိတ်တာမေတ္တာလို့ခေါ်တယ်။ဗာမေတ္တာလည်းလေဒီပိုင်းခြားလိုက်တာဘယ်လိုပိုင်းခြားလဲဆိုတော့သဗ္ဗာဒိဋ္ဌိယောဘလုံးစုံသောအမျိုးသမီးတို့သည်မျိုးသမီးတွေပြီးတဲ့ပွားလိုက်သဗ္ဗေပုရိသအလုံးစုံသောအမျိုးသားတို့သည်သဗ္ဗေအရိယာအလုံးစုံသောအရိယာပုဂ္ဂိုလ်တို့သည်သဗ္ဗေအနာရိယာ အလုံးစုံသောပုထုဇဉ်ပုဂ္ဂိုလ်တို့သည်ပိုင်းခြားသွားတာနှစ်ဖက်ကြပြီကွာသဗ္ဗေဧဝလုံးစုံသောနတ်အပေါင်းတို့သည်သဗ္ဗေမနုဿအလုံးစုံသောလူအပေါင်းတို့သည်သဗ္ဗေဝိနိပါတိကအလုံးစုံသောအပေတတ္တဝါအပေါင်းတို့သည်အဲ့ဒီမှာဩရိတမေတ္တာ9ပါး9ပါးလေအဲ့ဒီ9ပါးကိုမေတ္တာ၄မျိုးနဲ့ပွားမယ် သဗ္ဗအိတိယောအလုံးစုံသောအမျိုးသမီးတို့သည်သဝိရဝန္တုဘေးရန်ကင်းကြပါသည်။အမြတ်ပြစ္ဆာဝန္တုစိတ်ဆင်းရဲကင်းကြပါသည်။အနိကာဝန္တုကိုယ်ဆင်းရဲကင်းကြပါသည်။သူခိအတ္တနာပရိဟာရံချမ်းကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါသည်။မေတ္တာပွားလိုက်တာ။အဲဒီမှာအနောရိကမေတ္တာက၅ပါး။ဟောရိကမေတ္တာကဘယ်နှပါးလဲ။ 9ပါးအဲ့ဒီ9ပါးကိုဒီမှာ12ပါးဘယ်နှပါးလဲ9နဲ့9ပါးအေး12ပါး12ပါးဆိုတော့ဟိုမှာမေတ္တာ၄လုံးနဲ့တွဲတာပြီးတော့မေတ္တာပွားလိုက်ပြီဆိုရင်အဲ့ဒီမေတ္တာပေါင်း7နဲ့4လီဘယ်နှပွား48အဲ့ဒီမှာ48ပါးပွားမယ်ကဲဒါကိုဘုန်းကြီးတို့ယောဂီများတစ်ခေါက်စီဖြစ်ဖြစ်ပွားပါရအောင်နော် ဘုန်းကြီးတို့ဟောရိတမေတ္တာနောရိတမေတ္တာကနေစပြီးတော့ပွားအောင်အလုံးစုံသောတတ္တဝါပေါင်းတို့သည်ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေလုံးစုံသောအသက်ရှူသူတို့သည်သေရန်ကင်းကြပါစေ စိတ်စင်ရဲ့ကင်ညာပါစေကိုယ်စင်ရဲ့ကင်ညာပါစေကိုယ်စိတ်အပြာချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ အလုံးထေရှားဖြစ်သူတို့သည်သေယကိညာပါစေသေသိကိညာပါစေကိုသိယကိညာပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးပုဂ္ဂိုလ်တွေဒီရန်ကင်းကြပါစေ ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ အလုံးခန္ဓာကိုယ်အတဘောရှိသူတွေေယံပညာပါစေသိခြင်းရဲ့ပညာပါစေကိုယ်ခြင်းရဲ့ပညာပါစေ ကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေဒါဘုန်းကြီးတို့အနောရိကမေတ္တာ၅ပါးပါပါ၅ပါးနဲ့ဒီအယံမျက်နာတွေဘာမှမပိုင်းခြားပဲနဲ့မေတ္တာပွားလိုက်တာ နောက်ဩရိတမေတ္တာ9ပါး9ပါးလေဒါကပိုင်းခြားပြီးတော့မေတ္တာပွားရအောင်ကဲအားလုံးစုကြည့်အောင်မေတ္တာပွားမိမိတို့ဒီနေ့ဒီနေ့ဒါလုံးပေါ်နေဒီနေ့တော့မေတ္တာစိတ်ကလေးနဲ့နေလိုက်မယ်ဆိုရင်ညတ်တော်နေထိုင်ခြင်းပဲဒီစိတ်ကလေးကအိမ်ကြည့်အောင်ပါသွားမယ်အားလုံးကိုမေတ္တာပွားသွားမယ်စိတ်ထဲမှာအလုံးပဲပါမယ်ဆိုရင်ဒီနေ့နေထိုင်တာဘယ်လိုနေထိုင်တာလဲညတ်တော်နေထိုင်ခြင်းပဲကဲဆိုလိုက် အာလုံးအမျိုးသမီးတို့၏ဒီရာကင်းကြပါစေသိချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအလုံးအမျိုးသားတွေဒီရန်ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေ ကိုခြင်းရဲ့ကိညာပါစေကိုသိနှပြချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးအရိယာပုဂ္ဂိုလ်တွေ သေရမင်းညပါစေသေရမင်းညပါစေသေရှင်ရဲ့ကင်းညပါစေသေရှင်ရဲ့ကင်းညပါစေကိုယ်ရှင်ရဲ့ကင်းညပါစေကိုယ်ရှင်ရဲ့ကင်းညပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးပုထုဇဉ်ပုဂ္ဂိုလ်တွေေယံကင်းကြပါစေသေယံကင်းကြပါစေသိချင်းရဲ့ကင်းကြပါစေ ကင်းရဲကိနာပါစေကိုယ်သိမပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေအလုံးနတ်ပေါင်းတွင် စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုရွှေဆောင်နိုင်ကြပါစေ အလုံးလူအပေါင်းတွေသေရန်ကင်းကြပါစေသိစင်ရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေ ကိုသိလက်ပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးအပေတတဝါတွေေယံပညာပါစေ စိတ်ဆင်းရဲပညာပါစေကိုယ်ဆင်းရဲပညာပါစေကိုယ်သိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန် ပိုင်းခြားပြီးတော့ယမျက်နှာပိုင်းခြားကန့်တတ်ပြီးတော့မေတ္တာပွားဒါကိုဩရိတမေတ္တာဩရိတမေတ္တာကဘယ်နှပါလဲအနောရိတမေတ္တာက9နဲ့9ပါအဲ12ပါးကိုဒီမှာမေတ္တာ၄မျိုးနဲ့ပြောက်ပွားလိုက်ရင်အေးမေတ္တာ48ပါးရပါပြီခုမေတ္တာပွားလိုက်ဘယ်နှပါးရပါပြီလဲ48ပါးနောက်တခါဘုန်းကြီးတို့ယောဂီများအယံမျက်နာကဘယ်နှပါးရှိလဲ ဆယ်မျက်နှာဘုန်းကြီးတို့ယောဂီများဒီအရာဆယ်မျက်နှာအဲဒါဒီအရာဆယ်မျက်နှာကိုလည်းပဲဘုန်းကြီးတို့ယောဂီများတစ်မျက်နှာချင်းတစ်မျက်နှာချင်းလေးပေါ့ဘုရတိမာယာဒီတာယာသုစီမာယာဒီတာယာဥဒ္ဒရာယာဒီတာယာတကိနာယာဒီတာယာစသဖြင့်အဲဒီမှာသူ့ရဲ့အရာမျက်နှာအရာမျက်နှာဆယ်မျက်နှာကိုတစ်မျက်နှာတစ်မျက်နှာရင်ဒီတိုင်းနဲ့ဒီလေးလေးစုပါပေါ်ပါဒီမှာ သဗ္ဗေတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပိယပါဏဘုရားတို့ပါဠိလိုများသောအားဖြင့်ဆရာဝတ်တဲ့ဒီမေတ္တာပွားပြီးဆိုရင်ဒီလိုပါဠိကိုပွားသွားတာသဗ္ဗဣတိယောသဗ္ဗေပုရိသသဗ္ဗေရိယသဗ္ဗေနာရိယသဗ္ဗေဒေဝသဗ္ဗေလုတ္တသဗ္ဗေမဏိပါတိကအဝေရာဟောတုအပြပစ္စံဟောတုအနိကဟောတုဒုက္ခိအတ္တနာပရိဟာရန္တုလို့ဒီလိုမေတ္တာပွားကြအဲတော့ဒီမှာရှင်းရမျက်နှာမှာလေးပဲဒီတန်ပွားလိုက်လို့ရှိရင်၄၈ပါး အနောက်ယန္တာမှာ49ပါးတောင်ယန္တာမှာ49ပါးမြောက်ယန္တာမှာ49ပါးဟောရလေးနဲ့နောက်ပြီးတော့တောင်ယတောင်ယတွေပွားလိုက်တောင်က7တောင်လေ၄တောင်အဲ့ဒီတောင်ယ၄တောင်မှလည်းပဲတတောင်တတောင်လည်း49ပါးနောက်တစ်ခါခြေရအောက်ရကဲနှစ်ခုကဆိုတော့အားလုံးပေါင်းလိုက်ရင်ရ10ညက်တာအဲ့ဒီရ10ညက်တာကို48နဲ့ပြောင်းသွားလိုက် အားလုံးပေါင်းမေတ္တာ480ရဘယ်လောက်ရပါမလဲ480ကိုသိုးသောက40ရှင်းနဲ့ပေါင်း928နဲ့ဓမ္မ20စစ်တွေမေတ္တာပွားပါဒါပဲအဲ့တော့ဘုန်းကြီးတို့ကဒါကိုတစ်ခုချင်းကိုအရှိရမျက်နှာမှာလည်းပဲဒီ48ပါးပွားနေနေဆိုရင်ဒီနေ့ဘုန်းကြီးတို့ယောဂီများရောဘုန်းကြီးများရောဟောတာလိုက်ပါမယ်။ဒါပေမဲ့ဘုံမှာသူမဲ့ပုဂ္ဂိုလ်ဖြောရည်တွေတော့ဖြောနေတယ်။ ဒီဟာဆိုမှတော့ကျိုးရည်သာသုံးဆောင်ရတော့မောပြီအဲခါတိုင်းခါတိုင်းတော့ဘုန်းကြီးတစ်ပါးရဲ့အပေါ်ကနေခမတော်အောက်ကနေတစ်ခါနဲ့ညိနဲ့ကောင်းတဲ့တစ်ခါညိပြီးဆက်ဆက်ဒီကနေ့တော့အတူတူပဲဗျာဟုတ်တယ်မလားဲလိုကဲရှင်းရရမျက်နှာလေးတွေဘုန်းကြီးတို့ယောဂီများရှင်းရနာနောက်ရနာအနောက်ရမျက်နှာစသည်ဖြင့်ရက်ဆယ်မျက်နှာတော့ဘုန်းကြီးတို့ပွားလိုက်အောင်မင်းနော်ကဲဆိုကြည့်အောင်အရှင်းရတာအလုံးသတ္တဝါတွေ ေယံကင်းကြပါစေသိသိရဲ့ကင်းကြပါစေကိုယ်သိရဲ့ကင်းကြပါစေကိုယ်သိနှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေအနောင်ယကအလုံးသတ္တဝါတွေဘုန်းကြီးချပြီးတာနဲ့ရောင်ပြီးတော့ဒီတိုင်းလိုက်နေတယ်အနောင်ယဆိုမိမိစိတ်ကဘယ်ကိုညွတ်မလဲဒီအနောက်ရဘက်ကို ညွတ်လိုက်ခုဘုန်းကြီးတို့ယောဂီများကတောင်ဘက်ကိုမျက်နှာလှည့်တာဘယ်ကိုမျက်နှာလှည့်တာလဲတောင်ဘက်ကိုမျက်နှာလှည့်တာအရှိရဆိုရင်မိမိရဲ့ပြည့်ပဲအနောက်ရဆိုရင်မိမိရဲ့ညာပဲအဲ့ဒီမှာအာယုံညွတ်လိုက်အဲ့ဒီဘက်ကိုစိတ်ကိုညွတ်ထားလိုက်အနောက်ရကအလုံးတ attva တွေေယံကိညာပါစေ စိတ်ဆင်းရဲပညာပါစေကိုယ်ဆင်းရဲပညာပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ ရောင်အယကအလုံးသတ္တဝါတွေေယံကိညာပါစေသေသိယေကိညာပါစေကိုသိယေကိညာ စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါသည်တောင်းအယကအလုံးတ attva တွေေယံကင်းကြပါစေ ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်သိနှပြချမ်းသာစွာနှင့်မိမိခန္ဓာဝ နာပြီးသွားတယ်။ဒါတော့ရက်လေးမျက်နှာပြီးသွားတဲ့အခါကျတောင်း၄တောင်းကိုဘုန်းကြီးတို့မေတ္တာပွားတယ်။ရှေ့တောင်းတောင်းကနေပြီးတော့ဘုန်းကြီးတို့မေတ္တာဆက်ပွားတယ်။အရှိတောင်းတောင်းရက်ကအလုံးတ attva တွေေယံကိညာပါစေသိသိရဲ့ကိညာပါစေသိ ကိုသိရဲ့ကိညာပါစေကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို လုံးတတဝါတွေသေရန်ကင်းကြပါစေသေခြင်းကင်းကြပါစေ ပြချမ်းသာစွာနှင့် ကြောင့်အရာကအလုံးသတ္တဝါတွေေယံပညာပါစေသိခြင်းရဲ့ပညာပါစေကိုယ်ခြင်းရဲ့ပညာပါစေ ကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအထေရကအလုံးတတ္တဝါတွေေယံကြီးကြပါစေ စင်ရဲ့ကိညာပါစေကိုစင်ရဲ့ကိညာပါစေကိုသိနှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွှဲထောင်နိုင်ကြပါ အောင်အယကအလုံးတ attva တွေေယံကင်းကြပါစေသိသိရဲ့ကင်းကြပါစေကိုသိရဲ့ကင်းကြပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုကျွဲဆောင်နိုင်ကြပါစေရက်စင်မျက်နှာမြတ်တာပွားတမျက်နှာတမျက်နှာကို48မြတ်တာအဲ့ဒီလိုပွားသွားမယ်ဆိုရင်ရက်စင်မျက်နှာဆိုတော့30 48 10 480သို့သောကဘုန်းကြီးတို့နောရိတာဩရိတာမေတ္တာ၄မျိုးနဲ့ပြောက်ပွားလိုက်တဲ့က48ပေါင်းလိုက်ရင်အားလုံး920ဖြစ်တယ်မေတ္တာဒါဒီတိုင်းမေတ္တာပွားနောက်အဲ့လိုမေတ္တာပွားပြီးပြီဆိုတော့ဘုန်းကြီးတို့ယောဂီများဓမ္မဝိဟာရတရားဘယ်နှပါလဲ၄ပါးဆိုတော့ကရုဏာပွားတာပါပွားရမယ်ဟေတဗ္ဗေတတ္တာဒုက္ခမုဒ္ဒန္တု သာဝေတ္တဒုက္ခမူသံတို့အလုံးစုံသောတ attva တို့ဒီဒုက္ခမူသံတို့ဆင်းရဲမှလွတ်မြောက်ကြပါစေ။ဘယ်ကလွတ်မြောက်လဲ။ဒီဆင်းရဲကလွတ်မြောက်စေဖို့အတွက်မိမိတို့ကကရုဏာပွားရမယ်။ဘာပွားရမှာလဲ။ဒုက္ခပတ္တသာနေဒုက္ခဗယပတ္တသာနိဗ္ဗယ။သောကပတ္တသာနေသောကဟောတုတပိပိပါဏိလော။ဒုက္ခပတ္တသေဒုက္ခရောက်၏နေကြကုန်သော သာဝေဒီရှင်မေဝုံအလုံးစုံဤဖြစ်ကုန်သောပါဏိနောသတ္တဝါအပေါင်းတို့သည်နိမိတို့ကဆင်းရဲကင်းကွာချမ်းသာကြကုန်သည်ဟွန်သူရှိကြပါစေကုန်တည်းဘုရားပဒံဘေးမျိုးမျိုးနှင့်ကြုံတွေ့၍နေကြကုန်သောသာဝေဒီရှင်မေဝုံအလုံးစုံဤဖြစ်ကုန်သောပါဏိနောသတ္တဝါအပေါင်းတို့သည်နိ နိဗ္ဗယဘေးအမျိုးမျိုးမှကင်းဝေးကြကုန်သည်ဝန်တုဖြစ်ကြပါစေကုန်တည်းသောကပါဒာစိုးရိမ်ပူပန်၍နေကြကုန်သောသာရှိတဲ့ပုဂ္ဂိုလ်ကသာအတွက်စိုးရိမ်သမီးရှိတဲ့ပုဂ္ဂိုလ်ကသမီးအတွက်စိုးရိမ်ပစ္စည်းရှိတဲ့ပုဂ္ဂိုလ်ကပစ္စည်းအတွက်စိုးရိမ်ယာရုအာနာရှိတဲ့ပုဂ္ဂိုလ်ကမိမိယာရုအာနာအတွက်စိုးရိမ်နေရဓပုတုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအလုံးစိုးရိမ်ပူပန်မှုတွေဖြစ်နေကြတယ် သောကပန္တာဆိုရင်ပူပန်၏နေကြကုန်သောဆိုရင်သောကရောက်၏နေကြကုန်သောသာဝေပိဝိမဥတော်လုံးစုံ၏ဖြစ်ကုန်သောပါဏိနောသာတ္တဝါပေါင်းတို့သည်လိနေသောကအဲ့ဒီဆိုရင်ပူပန်မြမကင်းဝေးကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်တည်းအလုံးဆင်းရဲမှတို့မြောက်ကြပါစေလို့ဒီလိုကရုဏာပွားဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲ အလုံးသတ္တဝါတွေရဲ့ပုံမှာဒီလိုဆင်းရဲတွေကလွတ်မြောက်ပါစေဘေးဒုက္ခတွေကြုံတွေ့ရတာလွတ်မြောက်ပါစေဒီဆိုရင်ပူပန်မှုတွေကအလုံးလွတ်မြောက်ကြပါစေဒီဆင်းရဲတွေကအလုံးလွတ်မြောက်ပါလေလို့ကရုဏာပွားပြီးခေတ္တလေးပွားလိုက်အောင်အလုံးသတ္တဝါတွေကြုံတွေ့လျာစေဆင်းရဲမှာလွတ်မြောက်ကြပါစေ အလုံးတ attva တွေကြုံတွေ့နေရသည်တည်းရဲ့မှာလွန်မြောက်ကြပါစေဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုမိမိသွားနိုင်သမျှအခုညီလေးပြေးလိုက်ပြီဆိုရင်ဒါမှပွားလိုက်တယ်ကရုဏာပွားလိုက်တာဥမာအဖြစ်မိမိတို့ရေခန့်နေကြတယ်ဒီဘုန်းကြီးမနိုင်မနေဆွဲနေတယ်အဲ့ဒီပုဂ္ဂိုလ်ဒုက္ခရောက်နေတာလေးကိုသွားပြီးဝိုင်းပြီးတော့ ကုညီပြီးဆွဲမှပြီးရေဦးလေးဖြည့်ပြီးတော့ရေဦးလေးကြော်ပေးလိုက်ပြီဆိုရင်ဒါပါပွားလိုက်တာဒီကရုဏာပွားလိုက်နောက်တစ်ခါမုရိနာမုရိတာပွားလာသဗ္ဗေတတယတလတသံပတိတော်မာဝိကေသံတုသဗ္ဗေတတလုံးစုံသောသတ္တဝါပေါင်းတို့သည်ယတလတသံပတိတော်ယာချာပြီးရှိစေဟုသမျှမှာမာဝိကေသံတုမကင်းကွာမဆိုးယူကြပါစေနဲ့ မိမိတို့ရရှိထားတဲ့သိစဉ်ပု္ပ္ပာတွေကနေပြီးတော့ဆုပ်ယုပ်ပြည့်ပြားခြင်းမရှိကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေလူနိုင်တန်းနဲ့ကြည့်ကြပါစေဒီလိုပဲဆက်လက်ပြီးတော့လူနိုင်တန်းနိုင်သိနိုင်ကြနိုင်ကြပါစေအဲဒီလိုသူတို့လူတာတန်းတာသူတို့ပေးတာတန်းတာတွေသူတို့သုံးဆွဲတာတွေကြည့်ပြီးတော့မိမိတို့ကဝမ်းမြောက်ရမလို့ရပါနဲ့ဒီအဲဒီလိုဝမ်းမြောက်ဝမ်းသာဖြစ်နေတာဟာပွားနေတာလေ ဒီဒီမုရိဒပွားနိုင်ဖို့ရာရောခက်သလားမခက်ခဲဘူးလားခက်တယ်အမှန်တန်ခက်တယ်မိမိတို့အတူနေတဲ့ပုဂ္ဂိုလ်ချင်းချင်းကိုပဲကြည့်ဒါအဝင်းကြီးကပုဂ္ဂိုလ်မပြောနဲ့အတူနေတဲ့ပုဂ္ဂိုလ်ချင်းချင်းကိုပဲချင်းချင်းတူအဆင်ပြေသွားတာတော့တူကမုရိဒမပွားနိုင်ဒါတစိမ့်မပြောနဲ့တော့ကိုယ်ချင်းသားချင်းညီကိုမောင်နှမချင်းချင်းတော့မုရိဒမပွားနိုင်တာရှိသေးတယ်ဟုတ်တယ်မလားဒါပေမဲ့လို့ဘသူတွေမပွားနိုင်ပွားနိုင်ကိုယ်တို့ရှင်မင်းတို့ဓမ္မမိသားစုများမလုပ်ရမယ် ပွားကြရအောင်ဟုတ်လားအလုံးသတ္တဝါတွေရရှိသိသိချမ်းသာမှမဆုံးယုတ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေ ဘုန်းကြီးတို့ယောဂီများမုရိဒာပွားလိုက်တာနောက်ဥပိ္ပခာပွားတာဆိုတော့သဗ္ဗေတ္တာကမ္မသက္ကာတဲ့သဗ္ဗေတ္တာအာလုံးတ attva တွေကကမ္မသက္ကံတာပြီးကိုယ်ပိုင်ဥစ္စာရှိကြတယ်မိမိတို့ခုဒီမှာရရှိနေတဲ့ဒီတိရဲ့ဘဝချမ်းသာနေတယ်ဆိုတာလည်းသူပြုခဲ့တဲ့ကံပဲဆင်းရဲနေတာလည်းသူပြုခဲ့တာ ဟေးဒီဘဝမှာအနာယောဂများတယ်ဆိုတာလည်းဘသူပြုခဲ့တဲ့ကံလဲအနာယောဂတွေကင်းတယ်ဆိုတာလည်းဘသူပြုခဲ့တာဒီခုပြုခဲ့တဲ့ကံဘသူကမှဘာမှမလုပ်ပြနိုင်ဟုတ်တယ်မလားအဲတော့ကိုဘာမှသူ့ကိုမတတ်နိုင်သူ့ကံအားလျော်စွာပဲသူအဲ့ဒီလိုဥပေက္ခလေးပြုထားနိုင်ပြီဆိုရင်ဒါဥပေက္ခဘွားဘာဘွားတာလဲဒီဥပေက္ခဘွားနေတာခေတ္တလေးဘွားလိုက်အောင်အလုံးသတ္တဝါတွေ မိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားအလုံးသတ္တဝါတွေမိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင် ကိုယ်ပိုင်ဥစ္စာရှိကြပါလကားဒီတော့ဘုန်းကြီးတို့ယောဂီများအဲ့ဒီလိုကမ္မတကသဗ္ဗေထတာကမ္မတကသူကံတိုင်းပဲကိုတော့ဘာမှမတတ်နိုင်ဘူးတချို့ပုဂ္ဂိုလ်ကိုကသူ့ကိုကယ်ခြင်းနဲ့သူ့ကိုကူညီပေးတယ်ထောက်ပံ့ပေးတယ်အဲ့ဒီပုဂ္ဂိုလ်ဒီတိုင်းဒီတိုင်းနဲ့ဘာမှကိုသူမတိုးတက်လာအဲ့တော့သူကံနေပြီ အဲ့ဒီလိုဟိုဟာဩသူကံတိုင်းပဲနေပြီစီတော့လို့ပြီးအဲ့ဒီလိုကမ္မတက္ကထားလိုက်တာဒါဥပိ္ပခပွားဒီတော့မေတ္တာကရုဏာမုဒိတာဥပိ္ပခဆိုတဲ့ဓမ္မဝိဟာရတရားဒီလေးပါးကိုဒီလိုတစ်ပါးပါးနဲ့နေနိုင်ပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဘယ်လိုနေထိုင်တာလဲတကယ်လို့မိမိတို့အတူတူနေတဲ့ပုဂ္ဂိုလ်ချင်းချင်းမေတ္တာမပွားနိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပြတ်ဖြစ်သွားတယ်။ဘာဖြစ်သွားလဲ ပြိုင်ပဲဖြစ်သွားတာလေအဲတော့အပြိုင်ပဲမထားဘဲနဲ့ကိုယ်ကမေတ္တာပွားရမှာမလုပ်ရမှာလေဒီအပြိုင်ထားရင်ဘုန်းကြီးတို့ယောဂီများပြိုင်ပဲဆိုရင်ကတော့မိမိစိတ်ထဲမှာချမ်းသာပြီလားဆင်းရဲတယ်အပြိုင်ရှိနေပြီဆိုတဲ့ကောစိတ်ကိုမချမ်းသာတော့စိတ်ကိုမချမ်းသာတော့ဘူးခါတယ်သူကိုယ်ရဲ့ဉာဏ်သာပေါ်နေတယ်ကိုယ်ရဲ့ဉာဏ်ကျော်သွားပညာရေးဆိုတဲ့ပညာရေးကြစီးပွားရေးဆိုတဲ့စီးပွားရေးကြတခြားယာရုဆိုတဲ့ယာရုကြအကျဉ်းချ အဲဒီမှာစိတ်ထဲမှာထားတဲ့ကိုယ့်ဟာကိုယ်ကိုယ်လို့ကိုယ်မလုံးနိုင်ဘူးသူ့ပဲအာရုံစိုက်နေပြီးတော့အဲတော့အပြိုင်ရှိနေပြီလို့သိရတာအဲတော့အပြိုင်မထားဘဲနဲ့သူ့ကိုမပြိုင်ဘဲနဲ့ကိုယ်ကမေတ္တာပွားရမှာကဲဆိုကြည့်လိုက်တန်တူတွေ့လျင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်ဤအစ မေတ္တာပွားစိတ်ဓာတ်ဒီလိုပြောင်းရမယ်ဘုန်းကြီးတို့ရှင်မင်းဝဓမ္မပိသသူများချိန်တုန်းကဘယ်လိုပဲနေခဲ့နေခဲ့ဒီကနေ့ကစပြီးတော့မိမိတို့စိတ်ဓာတ်ကြီးမလိုပါဘူးတန်သူတွေ့လျင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ် ယိုင်ကြီးအစမေတ္တာပွားစိတ်ဓာတ်ဒီလိုပြောင်းရမယ်မိမိရဲ့စိတ်ဓာတ်ကြီးပြောင်းလိုက်ပြီဆိုရင်မချမ်းသာဘူးလားဖြစ်ဆိုလိုက်ကိုယ်အောင်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ် နိုင်ရေအစကရုဏာပွားသိက္ခာစီလိုပြောင်းရမယ်ကဲမိမိတို့အောက်ကဒုက္ခရောက်နေတဲ့ပုဂ္ဂိုလ်များတွေ့လိုက်လို့ရှိရင်သူ့ကိုကရုဏာလေးပွားလိုက်ပါသနာလေးပေးလိုက်ပါကျင်နာလေးပေးလိုက်ပါနော်တကယ်လို့ကရုဏာမပွားနိုင်ဘူးဆိုရင်ဒီပုဂ္ဂိုလ်ပေါ်မှာကိုကအပေါ်ကြီးအနိုင်ယူနေမိတတ်တယ်ဒါကြောင့်ဒီနေ့ကစပြီးတော့မိမိတို့ ကျွင်းဝဓမ္မမိသားစုများစိတ်ထားတွေပါလို့ရပါမယ်ဆိုလိုက်ကိုအောင်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်ရည်အစကရုဏာပွားဒိဋ္ဌာဒီလိုပြောင်းရမယ် ကိုယ်တဲ့သာလျင်မုရိဒဝေမဝေဣဒ္ဓာယိုင်တတ်တယ်ယိုင်ဤအစမုရိဒပွားသိချာဒီလိုပြောင်းရမယ်တကယ်လို့မိမိတို့တဲ့ မြင့်တဲ့ပုဂ္ဂိုလ်တက်တန်းရှားတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေတွေ့မိမိတို့ရဲ့ချမ်းသာတယ်မိမိတို့ရဲ့သုံးနိုင်ချုံနိုင်တယ်မိမိတို့ရဲ့ရှုနိုင်တန်းနိုင်တယ်မိမိတို့ရဲ့ပြေးနိုင်ကမ်းနိုင်တယ်အဲ့လိုပုဂ္ဂိုလ်မျိုးတွေ့လာရင်မိမိတို့ဟာမုရိဒပွားဝမ်းမြောက်မလုပ်ရမှာလဲအဲ့လိုဝမ်းမြောက်နိုင်တဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိတယ်အဲ့ဒီပုဂ္ဂိုလ်တွေဟာလေဝမ်းမြောက်နိုင်ဝမ်းမြောက်နိုင်တဲ့အခါကျသူ့ဟာသူစိတ်ထဲမှာချမ်းသာနေမလားဆင်းရဲနေ အဲဒီမှာစိတ်ဓာတ်တွေဝင်လာစိတ်ဓာတ်မစ္စရိယတွေမစ္စရိယစိတ်ဓာတ်မစ္စရိယဟာမိမိကိုဆင်းရဲစေတန်ကြီးနေတယ်။ဘာနဲ့တူလဲ။တန်ကိုဘသူကပြန်စားရင်တန်ကြီးကပြန်စားကြတယ်။အဲဒီစိတ်ဓာတ်မစ္စရိယတန်ကြီးနေတူတယ်။မိမိကိုယ်ကိုပဲပြန်ပြီးတော့သူကဒုက္ခပေးတယ်။မိမိကိုယ်ကိုပဲညှင်းစေမိမိကဟိုပုဂ္ဂိုလ်ပေါ်မှာမလိုစိတ်ရှိနေတာဟိုပုဂ္ဂိုလ်သိချင်မှသိတယ်။ဒါပေမဲ့ကိုယ်မှာအဲ့ဒီစိတ်ကြီးနဲ့ချမ်းသာနေတာအဆင်းရဲနေတာ။ ဒါကြောင့်အဲ့ဒီဆင်းရဲမဝင်နိုင်အောင်ဘုန်းကြီးတို့ယောဂီများစိတ်ထားကြောင်းဖို့မလိုဘူးလားဟုတ်လားကိုယ့်တဲ့သာလျင်မွေတာဝင်မဝင်အိတ်သာရိုင်တတ်တယ်ရိုင်ရီအစမွေတာပွားစိတ်ထားဒီလိုပြောင်းရမယ် သဗ္ဗေတတ္တသတ္တဝါကံလာမူလပိုင်ကြရေသဗ္ဗေတတ္တသတ္တဝါကံလာမူလပိုင်ကြရေဒီဥပိ္ပခပွားတာတော့ကံပဲသုတိကံပဲလို့ဒီလိုပဲသဘောထားလိုက်တာ ရုပ်ကိုလည်းခြင်းစိတ်လည်းခြင်းခြင်းစဉ်တိုင်းရာပြုတိုင်းလားဒုက္ခနိဗ္ဗာန်တိုင်းလိမ့်မယ်ဒီနေ့ကစပြီးဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများမိမိတို့ရုပ်ကိုအမြဲတမ်းနေ့စဉ်ပြင်တယ်လို့မှန်ရှင်းမှပြင်တယ်လို့မိမိစိတ်ကိုလည်းနေ့စဉ်ပြင်ဖို့မလိုဘူးလား အဲ့ဒီလိုလားပြင်ပြင်လို့စိတ်ကလေးပြင်ပြင်ပြုပြင်နိုင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ကြည့်အောင်မရနိုင်ဘူးလားဆိုလားရုပ်ကိုယ်လည်းပြင်စိတ်လည်းပြင်ပြင်စင်တိုင်းရာယူတိုင်းလားဒုက္ခနိဗ္ဗာန်တိုင်မိမ့်မယ် ဒီတော့ဘုန်းကြီးတို့ယောဂီများရှင်မင်းဝဓမ္မမိသားစုများဒီကနေ့ကစပြီးတော့မိမိတို့ရဲ့ရုပ်တွေလည်းပြင်းနေတယ်လို့နေ့စဉ်အမှန်တင်ကိုရှိမှအများအားပြင်းတယ်လို့ပဲမိမိစိတ်ကလေးကိုလည်းနေ့စဉ်ပြင်သွားမယ်ခုမိမိတို့မေတ္တာဘာဝနာတွေကုဏဘာဝနာတွေမုဒိတာဘာဝနာဥပေက္ခဘာဝနာဆိုတဲ့ဒီဘာဝနာတရားတွေပွားများပွားမယ်ဆိုရင်နောက်ဆုံးနေ့ကကြည့်အောင်မရနိုင်ဘူးလားဗျာအဲဒီမေတ္တာကုဏမုဒိတာဥပေက္ခပွားမှာထိုင်ပြီးပွားရုံနဲ့လားဆိုရပ်ပွားလို့မရဘူး တွားရင်းနဲ့လည်းပွားလို့မရဘူးလားအေးရဝတ္တရောင်ရင်ပွားလို့လည်းမရဘူးလားမအားဘူးဆိုပြီးတော့မပွားပဲမနေနဲ့ဘယ်ချိန်ဖြစ်ဖြစ်ပွားလို့မရဘူးလားအဲဒီလိုပွားနေပြီဆိုရင်မချမ်းသာဘူးလားဒါကြောင့်ဒိဋ္ဌံသရဏိသိနောဝါတယနောယဝါတသဝိတမိတောဧတံတတိယအဋ္ဌိယဗျာမမိတံဝိဟာရမိတမဟုဒီနေ့ကစပြီးရှင်မေဝဓမ္မမိသားစုများ ဒီမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဇမဝိဟာရတရားဇမသူတရားလက်ကင်ထားပြီးတော့နေကြပြီဆိုရင်မိမိတို့မိသားစုအားလုံးချမ်းမြေ့မရဘူးလားငြိမ်းချမ်းမှုမရဘူးလားအားလုံးမိမိတို့နဲ့အတူတူပေါင်းဖော်နေကြတဲ့ပုဂ္ဂိုလ်တွေချင်းချင်းအားလုံးကဒီလိုမေတ္တာပွားပြီးမေတ္တာထားနိုင်ကြမယ်ဆိုပါရင်ကမ္ဘာလောကကြီးတစ်ခုလုံးငြိမ်းချမ်းမှုမရနိုင်ဘူးလားဗျာဒါကြောင့်သိက္ခာဝါရည်ရတော်၎င်း သရဝါသွားလျက်တော်၎င်းနိသိနောဝါဆိုင်လျက်တော်၎င်းတရားနောဝါအိလျက်တော်၎င်းယာဝတာရှင်ညလောင်းဝိတမေရောအိချင်းငိုင်မြေချင်းကင်းပြီးအတ္တဖြစ်ရ၏ဒါဝါကထိုမြတ်လောက်သောကာလပါလုံးဣဒံတတိထိုတတိတရားကိုအာရိတေယခံရဲစွာစောက်တည်ထားရ၏ခံရဲစွာစောက်တည်ထားရ၏ဣဒံဤလောက၌ ဧတံမေတ္တာတတိကိုမာပြီး၍ဤသို့မှတ်သိနေတိုင်းခြင်းကိုဗျာမြာဗျာမမြတ်သောဝိဟာရနေတိုင်းခြင်းဟူ၍ဘာဝုဘုရားရှင်တို့သည်ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း